ရှင်းဟံခရင်ခန်းကြီး78အငယ်1မှ9ထိုတို့မိမ့်မွဲ့တော်မူပြီးမှယေရှုသည်တပည့်တော်တို့နှင့်အတူကေဒရုန်ချောင်းတစ်ဖက်သို့ကြွ၍ထိုအရ၌ရှိသောဥယျင်သို့ဝင်တော်မူ၏ထိုအရသို့ယေရှုသည်တပည့်တော်တို့နှင့်အတူတွားမြဲရှိသောကြောင့်ကိုရောကို အနှံသောယူဒရှကာယုတ်သည်ထိုအရက်ကိုတည်တည်ဖြစ်၍စစ်သူရဲတတက်ကို၎င်းယေဘရဟိတ်အကြီးတို့နှင့်ပါရိရှဲတို့ဆေလွတ်သော မင်းလူလင်တို့ကို၎င်းခေါ်ခဲ့၍မိအိမ်မိရှုလက်နက်တို့ကိုလက်ဆွဲလျက်လာကြ၏ယေရှုသည်ကို၌ဖြစ်လက်တန့်တမျှသောအမှုအရာတို့ကိုတည်တော်မူလျက် လာသောသူတို့စီတို့တွား၍အဘယ်သူကိုရှာကြသနည်းဟုမေးတော်မူ၏နာဇရက်မြို့သားယေရှုကိုရှာကြသည်ဟုဆိုလျှင်ယေရှုကငါသည် ထိုသူဖြစ်၏ဟုမိန်တော်မူ၏ကိုရကိုအနှံသောယူရရှကာယုတ်တီလည်း ထိုသူတို့နှင့်အတူရပ်နေ၏။ငါသည်ထိုသူဖြစ်၏ဟု မိန်တော်မူလျှင်၊ထိုသူတို့သည် နောက်သို့လှန်၍မြေပေါ်၌လဲကြ၏။အဘယ်သူကိုရှာကြသနည်းဟု တဖန်မေးတော်မူလျှင်၊နာဇရက်မြို့သားယေရှုကိုရှာကြသည်ဟု ထိုသူတို့သည်ဆိုကြ၏။ယေရှုကလည်း၊ငါသည်ထိုသူဖြစ်၏ဟုငါပြောပြီ။သို့ဖြစ်၍ငါ့ကိုရှာလျှင်ဤသူတို့သည်သွားပါလေစေဟုမိန့်တော်မူ၏။ ကိုတော်သည်အကျွန်ုပ်အားပေးတော်မူသော သူတို့တွင်အဘယ်သူမျှပျက်စီးခြင်းသို့မရောက်ပါဟုသော အထက်စကားတော်ကို ပြည့်စုံစေခြင်းငှာဤသို့မိန်တော်မူ၏အငယ်30မှ14ထိုအခါရှိမုန်ပေတုသည်မိမိ၌ပါသောဓာကိုဆွဲထုတ်ပြီးလင်ယေပရောဟိမင်း၏ကျွန်တယောက်ကို ခုတ်သည်ဖြင့်လက်ရနှရွက်ပြက်လေ၏ထိုကျွန်၏အမိကားမာလခုဖြစ်သည် ယေရှုကလည်းဓားကိုအိမ်၌တွင်းထားလော့ခမည်းတော်သည်ငါအားပေးတော်မူသောခွက်ကိုငါမတော့ရသလိုဟု ပေကျုအားမိန်တော်မူ၏ထိုအခါတမှုမှဆက်၍စစ်သူရဲတို့နှင့်ယူဒမင်းလူလင်တို့သည်ယေရှုကိုဖမ်းဆီး၍ချီနှောင်ပြီးလျှင်အာနတ်မင်းထံသို့ရှေးဥစွာယူသွားကြ၏အာနတ်မင်းကထိုနှစ်တွင်ယေပရောဟိတ်မင်းဖြစ်သောကာယရဖ၏ရောက်ခမဖြစ်သည် ထိုကာယဖကားလူတယောက်သည်လူများတို့အတွက်ပျက်စီးတော်တာ၍ကောင်းသည်ဟုယူဒလူတို့နှင့်တိုင်ပင်ပြောဆိုသောသူပေသည် အငယ်15မှ24ရှိမုန်ပေတုနှင့်အခြားသော တပည့်တော်တယောက်သည်ယေရှုနောက်တော်သို့လိုက်ကြ၏ထိုတပည့်တော်သည်ယေပရောဟိမင်း၏အတိအကျွမ်းဖြစ်၍ယေရှုနှင့်တကွယေပရောဟိမင်း၏အိမ်ဦးထဲသို့ ဝင်လေ၏ ပေတုမူကားပြင်၌တကားနားမှရပ်နေ၏ထိုကြောင့်ယေဘုဟိမင်းနှင့်အကျွမ်းဝင်သောတပည့်တော်သည်ထွက်၍တကားဆောက်မိမအားပြောပြီးမှပေတုကိုတွင်းလေ၏တကားဆောက်မိမကပေတုအားတင်းသည်ထိုသူဤတပည့်တို့အဝင် ဖြစ်သည်မဟုတ်လောဟုဆိုလျင် မဟုတ်ဘူးဟုပေကျုညင်းလေ၏ထိုကာလ၌ချမ်းသောကြောင့်ကျွန်များနှင့်မင်းလူလင်များတို့သည် မိခဲပုံကိုထည့်၍မိလုံလျက်နေကြ၏ပေတုသည်လည်းသူတို့နှင့်တကွာရက်၍မိလုံလျက်နေ၏ထိုအခါယေဘရဟိမင်းသည်တပည့်တော်တို့ကို၎င်းဒေသနာတော်ကို၎င်းအကြောင်းပြု၍ယေရှုကိုမေးမြန်းစစ်ကြော၏ယေရှုကလည်းငါသည်လောက၌ထင်ရှားစွာဟောပြောပြီးယူဒလူအပေါင်းတို့စည်းဝေးရာတရားစီရ၌၎င်းဗိမာန်တော်၌၎င်းအစင်မပြတ် ဆုံးမဩဝါဒပေးပြီမထင်ရှားဘဲအလင်းမဟောမပြောအဘဲကြောင့်ငါကိုမေးမြန်းသည်။ငါသည်အဘဲသို့ဟောပြောသည်ကိုကြားနာသောသူတို့ကိုမေးမြန်းလော့ငါဟောပြောသော စကားကို ထိုသူတို့သည်တိကြ၏ဟုမိန်တော်မူ၏ထိုတို့မိန်တော်မူလျင်အနီးပါး၌ရပ်နေသောမင်းလူလင်တယောက်ကတင်သည်ယေဘရဟိမင်းကိုဤသို့ပြန်ပြောရသလိုဟု ဆိုလျက်ယေရှုကိုရိုက်လေ၏ ယေရှုကလည်းငါစကားမမှန်လျင်မမှန်ကြောင်းကိုပြပါမှန်လျင်ငါကိုအဘယ်ကြောင့်ရိုက်တနည်းဟုမိန်တော်မူ၏အာနတ်မင်းသည်ကိုရော့ကိုချီနှောင်လျက်ရှိသည့်အတိုင်းယေပရောဟိတ်မင်းကာယဖတ်ထံသို့ပို့စီခဲ့ပြီအငယ်25မှ32ရှိမုန်ပေတုသည်ရပ်၍မီးလှုံလျက်နေသည်တွင် အချို့သောသူတို့ကတင်သည်သူ၏တပည့်တို့အဝင်ဖြစ်သည်မဟုတ်လောဟု မေးလျင်မဟုတ်ဘူးဟုပေကျုညင်းလေ၏ပေကျုခုတ်၍နေရွက်ပြတ်သောသူနှင့် ပေါက်ဖို့တော်သောယေဘုဟိမင်း၏ကျွန်တယောက်ကတင်သည်ဥယျာဉ်၌ယေရှုနှင့်အတူရှိသည်ကိုငါမြင်ခဲ့ပြီမဟုတ်လောဟု ဆိုလျင်ပေကျုသည်တဖန်ညင်းပြန်လေ၏ထိုခဏချင်းတွင်ကြက်တွန်၏နန်တဲ့အချိန်ရောက်လျင်ယေရှုကိုကရဖတ်ထမအိမ်တော်ဦးသို့ဆောင်သွားကြ၏ ထိုသူတို့သည်အာပနှင့်ကင်းလွတ်၍ပသခါပွဲကိုခံရမည်အကြောင်းအိမ်တော်ဦးထဲသို့ကိုယ်တိုင်မဝင်ကြ။ထိုကြောင့်ပိလတ်မင်းသည်သူတို့ရှိရာသို့ထွက်၍၊ဤသူ၌အဘယ်အပြစ်ကိုတင်ကြသနည်းဟုမေးသော်၊ဤသူသည်လူဆိုးမဟုတ်လျှင်အကျွန်ုပ်တို့သည်ကိုယ်တော်၌မအပ်ပါဟုလျှောက်ကြ၏။ပိလတ်မင်းကလည်း၊သူ့ကိုယူ၍သင်တို့ဓမ္မသတ်အတိုင်းစီရင်ကြဟုဆို၏ ယုဒလူတို့ကလည်းအကျွန်ုပ်တို့သည်အဘယ်သူကိုမျှမတတ်ပိုင်ပါဟုလျှောက်ကြ၏ထိုတို့လျှောက်တော့ယေရှုသည်အဘယ်သို့မိမိတရားမိအရေးကိုပေး၍မိန်တော်မူသောစကားတော်ပြည့်စုံမိအကြောင်းဒီအငယ်33မှ40ပိလတ်မင်းသည်အိမ်တော်ဦးထဲသို့ တဖန်ဝင်၍ယေရှုကိုခေါ်ပြီးလျှင်တင်သည်ယူဒရှင်ပြန်မှန်သလိုဟု မေး၏ ယေရှုကလည်းမင်းကြီးသည်ကိုလိုလျောက်ဤသို့မေးသလိုသို့မဟုတ် သူတစ်ပါးတို့သည်ငါ၏အကြောင်းကိုရှောက်ကြပြီလောဟု မေးတော်မူ၏ပိလမင်းကငါသည်ယူဒလူဖြစ်သလိုတင်ဤလူမျိုးနှင့်တကွယေပရောဟိအကြီးတို့သည်တင့်ကိုငါ၌အကြပြီတင်သည်အဘယ်သို့ပြုမိသနည်းဟုမေးလျင်ယေရှုကငါ၏နိုင်ငံသည်ဤလောကနှင့်မဆက်ဆိုင်ငါ၏နိုင်ငံသည်ဤလောကနှင့်ဆက်ဆိုင်လျင် ငါသည်ယုဒလူတို့လက်သို့ မရောက်စေခြင်းငှာငါ၏လူတို့သည်တိုက်လှန်ကြလိမ့်မည် ယခုမူကားငါ၏နိုင်ငံသည်ဤဒေသအရနှင့်မဆဆိုင်ဟု မိန်တော်မူ၏ပိလမင်းကလည်းတို့ဖြစ်လျင်တင်သည်ရှင်မင်းမှန်တော်ဟုမေးတော်ယေရှုကမင်းကြီးမေးသည့်အတိုင်းငါသည်ရှင်မင်းမှန်၏တမန်တရားပြ၌တက်တေခံခြင်းငှာငါသည်မွေးဖွားခြင်းကိုခံ၍ဤလောကသို့ကြွလာပြီ တမာတရားနှင့်ဆက်ဆိုင်သမျှသောသူတို့သည်ငါစကားကို နားထောင်ကြသည်ဟု မိန်တော်မူ၏ပိလမင်းကလည်းတမာတရားကအဘယ်သို့နည်းဟု မေးပြီးမှတဖန်ယူရသူတို့ရှိရာသို့ထွက်၍ဤသူ၌အဘယ်အပြစ်ကိုမျှငါမတွေ့ပတ္တခါပွဲ၌လူတယောက်ကိုတင်တို့အားငါလွတ်မြဲထုံးစံရှိသည်ဖြစ်၍ယူရရှင်မြင်ကိုလွတ်စေခြင်းတလို့ဟုမေးလျင်တဖန်လူအပေါင်းတို့က ဤသူကိုမလွတ်စေခြင်းပါဘာရဘကိုလွတ်စေခြင်းပါသည်ဟု အော်ဟစ်၍ရှောက်ဆိုကြ၏ထိုဘာရဘကတပြဖြစ်သည်